ကဲခုကတော့လုပ်ငန်းခွင်ပိုင်းပေါ့လေတကယ်လုပ်ငန်းခွင်ပိုင်းကိုရောက်ပြီဆိုတော့ဦးဇင်းတို့ဟောလက်စာဖြစ်တဲ့ဓကမထံပေါ့ဓကမထံအချင်းရှုပွားနည်းပေါ့ဓာကြီး၄ပါးရဲ့သဘောတရား12မျိုးရှုပွားနည်းအပိုင်းပေါ့အဲဒီပိုင်းလေးကိုအလုံးသောသူတော်ကောင်းတွေကလည်းဦးဇင်းတို့ရှေ့ကနေပြီးတော့ပြောသွားတဲ့အတိုင်းလိုက်ပြီးတော့ဒါနှလုံးသွင်းစဉ်းကျင်ပွားများအထောက်ချင်းဖြစ်ဒါနာယီဝက်လောက်ပေါ့ ဟာယဝလာဦးစင်းတို့ဒိဋ္ဌံပြီးတော့ပွားများအားထုတ်ကြရအောင်အဲ့တော့ဒိဋ္ဌံတဲ့အပိုင်းမှာတော့မိမိတို့ဒိဋ္ဌံပါရမီလည်းပြည့်မြောက်အောင်အရုတော်ကုကစားပြီးနာယဝဝင်းကျင်မြဒါဆိုတော့သင်ပြီးတဲ့အတိုင်းတက်သဘောတရားတွေတက်ချင်းလေးပါတဲ့သဘောတရားတွေကိုလိုက်ပြီးတော့နှလုံးသွင်းစဉ်းကျင်မယ်လို့စိတ်ထဲကလည်းဒီလိုလေးသတ်မှတ်ထားရတယ်ဒါကိုနိယာမိတလို့ခေါ်တာပေါ့အဲ့လိုသတ်မှတ်ပြီးတော့လိုက်ပြီးတော့ဒါလက်တွေ့ကြကြယူပါသုံးသပ်ကြရအောင် အဲ့ဒါဥစ္စာပထမတော့မိမိတို့ရဲ့ခန္ဓာကိုယ်ကိုတက်တောင့်တက်တာအနေထားလေးပေါ့တက်တောင့်တက်တာအနေထားလေးနဲ့ခန္ဓာကိုယ်ကိုခမမက်ကလေးထားပြီးတဲ့အခါဦးဇင်းတို့ပြောလက်စားကတော့နံပါတ်1အနေနဲ့အစာအုပ်ဆုံးဝါယောတက်ကတွမှုသဘောပြီးတဲ့အခါကျတော့ပထဝီတက်ကမာမှုသဘောကြမ်းမှုသဘောလေးမှုသဘောပြောမှုသဘောချောမှုသဘောပေါ့မှုသဘောအထိပြီးပြီပေါ့ပြီးတဲ့အခါကျတော့ဦးဇင်းတို့အဲ့ဝါယောတက်မှာကြံခဲ့တဲ့ ထောက်ကံမှုဆိုတဲ့သဘောတရားတစ်ခုကိုပြန်သွားကြရအောင်အဲ့တော့ဝါယောတက်ကခုနရှေ့တုန်းကတော့ဦးဇင်းတို့တွန်းမှုသဘောရှုခဲ့တယ်တွန်းမှုသဘောကိုရှုတဲ့အပိုင်းမှာတုန်းကတော့ခုနဦးကောင်းအတွင်းပိုင်းတဏှာကိုတော့၎င်းအာယုံလေးယူပြီးတော့အသက်ကိုပြင်းပြင်းလေးရှုကြည့်တာမျိုးတွန်းမှု1 byte တဏှာကိုအာယုံယူထားပြီးတော့အသက်ကိုခုနရှုသွင်းလိုက်တဲ့အခါမှာလည်းအဲ့မှာဒီဝါယောတက်ကတွန်းမှုသဘောကိုဒါတွေးနိုင်တာပေါ့ ဒါတွန်းမှုသဘောကိုဦးဇင်းတို့ရှုခဲ့ကြတယ်အခုကြတော့ထောက်မှုသဘောကို ရှုမယ်အဲ့တော့ထောက်မှုသဘောကိုရှုတဲ့အခါမှာတော့ညံလေးတော့နည်းနည်းလေးစောင်းပြီးတော့ညံလေးစောင်းပြီးတော့ရှုရအဲ့တော့ထောက်မှုသဘောကိုရှုပြီးဆိုတဲ့အခါကျတော့ဟိုလွယ်တဲ့နီးလေးကစပြီးပြောကြတာပေါ့အဲ့တော့မိမိရဲ့ခန္ဓာကိုယ်အခုလူတွေခက်မမက်ကလေးထိုင်းထားတဲ့သူတော်ကောင်းတယောက်ပေါ့အဲ့ခက်မမက်ကလေးထိုင်းထားတဲ့သူတော်ကောင်းတယောက်ကဘာလို့ကြည်ရမလဲဆိုတဲ့အခါကျတော့ ခန္ဓာကိုယ်လေးကို ခမမက်ကလေးထိုင် ခမမက်ကလေးထိုင်ထားပြီးတဲ့အခါဘာလို့ရမလဲခန္ဓာကိုယ်လေးကိုတစ်ဖက်ဖက်ကိုယဉ်ကြည့်အခန္ဓာကိုယ်လေးကိုတစ်ဖက်ဖက်ကိုဖြည်းဖြည်းချင်းယဉ်ကြည့်ယဉ်ကြည့်အဲယဉ်လိုက်တဲ့အခါမှာအဲ့ခန္ဓာကိုယ်ကြီးဘေးကိုလဲပြီးတော့ပြိုကျမသွားတစ်ဖက်ကနေပြီးတော့ဒီဝါယောဓာတ်ကထောက်ထားတဲ့သဘောလေးသွားတွေ့လိမ့်မယ်အဲ့ဒါကိုထက်ကန်ထက်ကတော့လှုပ်ကြည့်ရပါတယ်မိမိကကိုယ့်ဘာကိုယ်လေးဖြည်းဖြည်းချင်းလေးလှုပ်ကြည့်နေရတယ်ဓာတ်ကဓာတ်ကလှုပ်ကြည့်ရင်ခန္ဓာကိုယ်လေးကိုခမမက်ကလေးထားတယ် ထားပြီးတဲ့ကဘေးတစ်ဖက်ဘက်ကိုရင်ကြည့်တယ်ရင်ကြည့်ရင်အဲ့ဘက်ကိုလဲကြမတော့အောင်ဝါရောဒက်ကလေးကထောက်ထားတယ်ဟောနောက်တစ်ခုတစ်ဖက်ကိုရင်ကြည့်တယ်ထို့တူပဲအဲ့ခန္ဓာကိုယ်လေးပုံပြီးလဲကြမတော့အောင်အဲ့ဝါရောဒက်ကလေးကထောက်ထားတယ်အဲ့လိုလေးရပြီတစ်ဖက်ဘက်ကိုရင်ကြည့်လို့ရပြီဆိုကိုခန္ဓာကိုယ်လေးကိုကိုယ်တိုင်းပြန်ပြီးမမက်ကလေးထားကြည့်မမက်ကလေးထားကြည့်လို့ရှိလည်းပဲဦးဇင်းတို့အဲ့ခန္ဓာကိုယ်လေးအောက်ကိုပုံကြမတော့အောင်လဲဝါယောဓာတ်ကလေးကထောက်ထားတယ် အဲဒါဝါယောဓာတ်ရဲ့ထောက်မှုသဘောလေးပေါ့ဒါကိုအာယုံယူရတယ်ယူတဲ့အခါမှာဦးဇင်းတို့အကယ်၍ဒီတိုင်းမှာယူလို့မရဘူးဆိုလို့ရှိရင်တော့ဥပမာလေးတစ်ခုစောင့်ကြည့်ပေါ့အဲ့တော့ဥပမာကတော့ဦးဇင်းတို့လွယ်တဲ့ဥပမာလေးတစ်ခုပြောမယ်ဆိုရင်ခုနဘူစီပေါင်းလေးပေါ့ဗမာလိုပြောရင်တော့ဘူစီပေါင်းလေးပေါ့အဲ့ဘူစီပေါင်းလေးတစ်ခုကသူကဝမ်ရော့တက်ဆိုတဲ့လေပေါ့အထက်ကိုမသွင်းခင်ထိတော့ဘူစီပေါင်းလေးကပြားချက်နေတာပဲအဲ့ပြားချက်နေတယ်ဆိုတဲ့ဘူစီပေါင်းလေးကိုလေးလေးထိုးကြည့်လိုက်ရင်သူ့ဘာသူပုံစံလေးရှိတဲ့အတိုင်းပေါ့ ဥမာဇင်းရုပ်ကလေးရှိရင်ဇင်းရုပ်ကလေးပေါ့မြင်းရုပ်ကလေးရှိရင်မြင်းရုပ်ကလေးသို့မဟုတ်လို့သူ့ဆိုင်တဲ့ဟိုအခုခေတ်သူကလေးတွေဆိုလို့ရှိရင်ဥမာအသေးပုံလေးဆိုလေအသေးပုံလိုက်ကလေးပြစ်သွားတာပဲ။ဘာကြောင့်ပြစ်သွားတော့မေးတဲ့အခါကျတော့ဒီပုံစံတန်လေးပြစ်သွားအထက်ကနေပြီးတော့ဝါယောဓာတ်ပေါ့ဝါယောဓာတ်ကရောက်သွားတဲ့အခါဝါယောဓာတ်ကဒါထောက်ထားတဲ့အတွက်ကြောင့်သူ့ပုံသဏ္ဍာန်လေးဖြစ်တာအဲဒီဝါယောဓာတ်ကိုထုတ်ချလိုက်လို့ချင်းလေမရှိတော့ဘူးဆိုဘူစီပေါင်းလေးဟာပြပြချက်ချက်ကလေးဖြစ်သွားတယ် ဦးဇင်းတို့ဟဲ့ခန္ဓာကိုယ်ကြီးတွေအခုလိုမမတ်ကလေးနဲ့ခြေလျံကောင်းကားအနေနဲ့တခါလဲမမတ်ကလေးကုထိုင်နေဆိုရင်မိမိထိုင်နေရိယာပုတ်တိုင်းနေနေနိုင်နေတာဒီဝါယောဓာတ်ကထောက်ထားလို့ဝါယောဓာတ်မြန်မရှိဘူးဆိုတခါလဲပုံကျသွားမှာပဲဘာလို့ဟဲ့ဒီကိုကြီးဒီဒါတို့တခါကြီးတကမကြီးဒီရှေ့ကပြောခဲ့တဲ့အတိုင်းပဲဒီအင်မတန်တင်းငယ်တဲ့ယုတ်ကလန်ဆိုတဲ့အမုံမွားလေးတွေနဲ့တီဆောက်ထားတာဖြစ်တယ်အဲအင်မတန်တင်းငယ်တဲ့ယုတ်ကလန်အမုံမွားလေးတွေနဲ့တီဆောက်ထားတာဖြစ်ချင်းကြောင့် အဲ့ဒါဒီခန္ဓာကိုယ်ကြီးကဝါရောတံမြန်မရှိခဲ့ရင်တခါတည်းအပုံလိုက်ကြီးပဲအပုံလိုက်ကြီးဆိုတာဘာနဲ့တူလို့ဆိုတော့ဦးဇင်းတို့ကဇံမုံလေးပေါ့ဇံမုံလေးကိုဂျုံမုံလေးကိုတခါတည်းလူတကိုစားပေါ့လေခုနတစိသားလောက်လူလူတကိုစားတစိသားလောက်အပုံလိုက်ကြီးတခါကြီးတွေကမိုက်လေးတနေရာမှာပုံထားကြီးသူကသူအပုံလိုက်ကြီးပဲပြားချက်ကြီးဖြစ်နေမှာပဲခြေလေခေါင်းခါဆိုတဲ့ခန္ဓာကိုယ်ပုံစံနဲ့ရှိနေမှာမဟုတ်ဘူးအဲသို့တော်ကနဝါယောတက်ကလေးကထောက်ထားတဲ့အတွက်ကြောင့်သူက ပုံတံအနေနဲ့ရှိနေတယ်လို့ဒါလို့နားလည်ရမယ်အဲ့လိုလေညံတဲ့ကလည်းစောင်းဥမာလေးကိုစောင်းပြီးခန္ဓာကိုယ်လေးကိုတစ်ဖက်ဘက်ကိုလှုပ်ကြည့်ရင်းကြည့်ရင်းကြည့်ရင်အဲ့ဘက်ကိုရင်းလိုက်တဲ့ဘက်ကိုလဲပြူကြမသွားအောင်ကနဝါယောဓာတ်ကလေးကပြန်ပြန်ထောက်ထားတယ်အဲ့ဒါကပြေးပြေးလေးနဲ့ခုစပြီးအထုတ်တော့မယ်ဆိုခန္ဓာကိုယ်လေးကိုမမတ်ထားမယ်ပြီးတော့ပြေးပြေးချင်းခန္ဓာကိုယ်လေးကိုတစ်ဖက်ကိုရင်းကြည့်မယ်ရင်းကြည့်အဲ့ရင်းလိုက်တဲ့ဘက်ကိုပုံပြီးတော့ပြူကြမသွားအောင်လဲမသွားအောင်ဝါယောဓာတ်ကလေးကထောက်ထားတယ် အဲနောက်တစ်ဘက်ကိုပြန်ရင်းကြည့်မယ်ထို့တူပဲရင်းထားတဲ့ဘက်ကလေးကိုကြည့်ကြည့်တကယ်ဆိုရင်အဲ့ရင်းထားတဲ့ဘက်ကလေးကိုဟဲ့ခန္ဓာကိုယ်ကြည့်ဒီပုံပြီးတော့ဒါပြိုကျသွားပြိုကျသွားနိုင်တယ်ဒါပေမဲ့ဘာဖြစ်တော့ဒီခန္ဓာကိုယ်ထဲမှာရှိတဲ့ဝါယောဓာတ်ကပြန်ပြီးတော့ထောက်ပေးထားတယ်ထောက်ပေးထားတဲ့အတွက်ကြောင့်အဲ့တစ်ဖက်ဘက်ကိုလဲပြီးတော့ပြူပုံကြမသွားဘူးဟောဝါယောဓာတ်ကလေးကထောက်ထားတယ်ဒါဆိုရင်ရပြီခန္ဓာကိုယ်တက်တဲ့မမတ်ကလေးထားလိုက်ပြန်တယ် ထားပြီးတဲ့အခါအဲ့ခန္ဓာကိုယ်ကြီးကိုကြည့်လိုက်မယ်ဆိုရင်ခုနစောစောကပြောတဲ့ပမာတိုင်းခန္ဓာကိုယ်ကြီးဒီတခါတည်းပုံပြီးတော့ပြချက်မသွားခြင်းဒီအဲ့ဒီမိမိခန္ဓာကိုယ်တွင်းမှာရှိနေတဲ့ဝါယောဓာတ်ကထောက်တွန်းထားလို့ပဲဝါယောဓာတ်ကလေးကထောက်ကန်ထားတဲ့အတွက်ကြောင့်ခန္ဓာကိုယ်ကြီးဒီအခုမြင်ရတဲ့အတိုင်းပေါ့ခြေလေကောင်းခါဆိုတဲ့ပုံစံအနေနဲ့ရှိနေတယ်လို့ဒီလိုမျိုးလေးညံကနေပြီးတော့စောင်းပြီးတော့ဒါကြည့်ရမယ် ကောင်းပြီဒါဆိုရင်ခန္ဓာကိုယ်လေးကိုပြန်ပြီးတော့အာယုံယူမယ်အာယုံပြီးခန္ဓာကိုယ်ကိုမမက်ကလေးထားပြီးအဲဝါယောဓာတ်ကိုစင်ကျင်ကြည့်ဝါယောဓာတ်ကေထောက်မှုသဘောလေးဒီဟိုက်ခန္ဓာကိုယ်ကြီးဒါပုံလေးပြီးတော့ပြိုကျမသွားအောင်ထောက်တွန်းထားတယ်ဆိုတာလေးကိုညာထဲမှာသွားပြီးတော့တွေ့ပြီအတွေ့ပြီဆိုရင်အဲ့ဝါယောဓာတ်ကေအဲ့ထောက်ကံမှုသဘောအဲ့ထောက်ကံမှုသဘောလေးကိုထပ်ခါထပ်ခါစဉ်းကျင်နေမယ် ထောက်မှုသဘောလေးထောက်မှုသဘောလေးစင်ကြီးနေအဲခန္ဓာကိုယ်ကြီးမှာဝါရောတက်ကလေးကထောက်နေတာကိုသွားပြီးတော့တွေ့တွေ့လို့ရှိရင်မိမိအထူးသဖြင့်တော့ဟဲ့လိုခန္ဓာကိုယ်လေးကိုမတ်မတ်ကလေးထားနေတဲ့အချိန်မှာအထက်ပိုင်းခန္ဓာကိုယ်လေးမှာထင်ရှားနေတာပေါ့ထောက်မှုသဘောလေးကအဲထောက်မှုသဘောလေးထင်ရှားနေအဲထောက်မှုသဘောလေးထင်ရှားတဲ့နေရာလေးကနေစပြီးတော့ထောက်တယ်ထောက်တယ်ထောက်မှုသဘောထောက်မှုသဘောထောက်ကံမှုသဘောထောက်ကံမှုသဘော ထက်ကထက်ကပွားနေရတယ်ထောက်ကံမှုသဘောထောက်ကံမှုသဘောဆိုဒီလိုလေးမှန်မှန်လေးပွားနေရတယ်ပွားများနေလို့ရှိရင်ပွားများစင်ကျင်သည့်အလျောင်းထောက်ကံမှုသဘောလေးကမိမိခန္ဓာကိုယ်ထဲမှာထင်ရှားလာတယ်ထင်ရှားလာရင်တော့ခန္ဓာကိုယ်တစ်ခုလုံးကိုမိမိကခြုံပြီးတော့ခန္ဓာကိုယ်ကြီးပုံလေးပြူကြမသွားအောင်ဝါရုဒ္ဓကလေးကထောက်ကန်ထားတယ်ဆိုတာကိုနားလည်ရင်အထက်ပိုင်းခန္ဓာကိုယ်တစ်ခုလုံးကိုထောက်ကန်မှုသဘောကိုသွားပြီးတော့နားလည်နေလိမ့်မယ် နားလည်လို့ရှိရင်တကားလေဟိုးဥကောင်းကနေပြီးကုမိမိကထိုင်တာထပိုင်းခန္ဓာကိုခါလောက်ဒီကိုကြည့်လိုက်လို့ရှိရင် ထောက်ကံမှုကထင်ရှားနေထင်ရှားနေကကိုထက်ကတက်ကပွားရတယ်ထောက်ကံမှုသဘောထောက်ကံမှုသဘောဗဏ္ဍာကိုပဲကြည့်လိုက်ကြည့်လိုက်ထောက်ကံမှုကထင်ရှားနေအဲ့လိုထောက်ကံမှုလေးထင်ရှားနေတာကိုညာနဲ့တက်ကတက်ကပွားချိန်များများစွာပွားနေအောင် ခါလောက်ကနေပြီးအထက်ပိုင်းခန္ဓာကိုယ်ဒီထောက်ခံမှုသဘောလေးထောက်ခံမှုသဘောလေးကိုတက်ကတက်ကပွားနေရတယ်ထောက်ခံမှုလေးထင်ရှားနေပြီထောက်ခံမှုလေးထင်ရှားနေပြီဆိုရင် အောက်ပိုင်းခန္ဓာကိုယ်ကိုဆဲပြီးတော့ပစိတွန်းနှစ်ဘက်ဟိုးခြေပြားဆုံးသည့်တိုင်အောင်ပြန်အာယုံယူကြည့်လိုက်ဟောထောက်ခံမှုသဘောလေးထင်ရှားနေတယ်ဝါယောတက်ကေဒါထောက်ကန်နေတဲ့သဘော ထင်ရှားနေပြီထင်ရှားနေရင်တခါနဲ့ခန္ဓာကိုယ်ကိုခြုံပြီးတော့ကြည်လိုက်ကြည်လိုက်လို့ရှိရင်အဲ့ထောက်ကံမှုသဘောကခြေဆုံးကောင်းဆုံးခန္ဓာကိုယ်တစ်ခုလုံးခုနအသားကြအကြောကြအရည်ကြဘယ်နေရာပဲကြည်လိုက်ကြည်လိုက်အသားကြအယိုးကြအကြောကြအရည်ကြမှာဉာဏ်တိဟုသောလက်သွင်းပြီးတော့ဆင်ញင်းနေလိုက်လို့ရှိရင်ထောက်ကံမှုသဘောလေးကထင်ထင်ရှားရှားနဲ့ဉာဏ်ထဲမှာထင်လာတယ် ထင်လာတာနဲ့အများထောက်ကံမှုလေးကိုဓက္ခဓက္ခဘွားများနေရတယ်ထောက်ကံမှုသဘောထောက်ကံမှုသဘောထောက်မှုသဘောထောက်မှုသဘောထောက်ကံမှုသဘောထောက်ကံမှုသဘောအကြိညာနဲ့မှမထင်ရှားသေးတဲ့သူတော်ကောင်းဖြစ်ခဲ့ရင်လည်းကိုယ်ခန္ဓာကိုယ်လေးကိုမမတ်ကလေးထား ထပ်ပြီးတော့ခန္ဓာကိုယ်လေးကိုတစ်ဖက်ဖက်ကိုပြန်ပြီးတော့ယိမ့်ကြည့်လိုက်ယိမ့်ကြည့်အဲ့ယိမ့်လိုက်တဲ့ဘက်ကိုပြိုလဲပြီးပုံမကျသွားအောင်ဝါယောတက်ကထောက်ကန်ထားတယ်ဝါယောတက်ကထောက်ကန်မှုသဘောလေးကထောက်ကန်ထားလို့ပြိုလဲမသွားတာအာယုံယူကြည့်လိုက်ရပြီဆိုရင်တက်ကတက်ကပြန်ပွားနေရတယ်ထောက်ကန်မှုသဘောထောက်ကန်မှုသဘောထောက်ကန်မှုသဘော ဟောထောက်ခံမှုသဘောလေးကပြိုလဲမသွားအောင်ဟဲ့ဒီခန္ဓာကိုယ်ကြီးကိုထောက်ခံထားတယ်ပြိုလဲပုံကြမသွားအောင်ထောက်ခံထားတယ် ဉာဏ်နဲ့မှထောက်ကမှုသဘောလေးထင်ရှားနေတက္ကတက္ကပွားများနေရတယ်ခြေသုံးကောင်းဆုံးလိုက်ပြီးတော့ဉာဏ်ကိုဖြန့်ကျဲပြီးတော့ကြည်နေရတယ်ဒါကိုအသားကြအယိုးကြအသားအသားကြအယိုးကြအကြောကြအရည်ကြကိုဉာဏ်တည်းဟူသောလက်သွင်းပြီးတော့ပွားများအထုတ်နေတာ င်ရှားတဲ့သူတော်ကောင်းဖြစ်ခဲ့ရင်စောစောကပြောခဲ့တဲ့အတိုင်းခန္ဓာကိုယ်လေးကိုပြန်ပြီးတော့မမကလေးထားပြီးတဲ့အခါတစ်ဖက်ဘက်ကိုယိန်ကြည့်ယိန်ကြည့်လို့ခန္ဓာကိုယ်လေးကယိန်တဲ့ဘက်ကိုပုံလေးပြူကြမှသွားခြင်းဒီဝါယောတက်ကထောက်ကန်ထားလို့အဲလိုလေးအာယုံယူပြီးစဉ်းကြီးနေတပြေးပြေးနဲ့ထောက်ကန်မှုသဘောလေးကခန္ဓာကိုယ်ထဲမှာဒါထင်ရှားလာတယ် ခန္ဓာကိုယ်ဤတစ်ခုလုံးမှာလည်းဝါယောဓာတ်ကအထင်အရှားရှိနေသည့်အတွက်ကြောင့်ဘယ်နေရာကိုပဲကြည့်လိုက်ကြည့်လိုက်ဝါယောဓာတ်ကေထောက်ခံမှုသဘောလေးကထင်ရှားနေတယ်အဲထောက်ခံမှုလေးထင်ရှားတဲ့နေရာကနေပြီးတော့ထောက်ခံမှုသဘောထောက်ခံမှုသဘောဉာဏ်လေးနဲ့ဓာတ်ကဓာတ်ကပွားများနေခန္ဓာကိုယ်တစ်ခုလုံးက မတ်နေတာသည်ဝါယောတကေထောက်ကမှုသဘောဆိုတာညနေမှာပို့ပို့ပို့ပို့ပြီးတော့တက်ဝင်လာမယ်ညနေမှာပို့ပို့ပြီးတော့ထင်ရှားလာမယ်ထင်ရှားလာတဲ့ဆိုရင်အဲ့ထင်ရှားတဲ့အတိုင်းဒီထက်ကတက်ကဘာဝနာလေးကိုဆက်ဆက်သွားပွားများနေရတယ်ထောက်ကမှုသဘောထောက်ကမှုသဘောထောက်ကမှုသဘော နေတော့နိုင်ဝတ္တာမြတ်တက္ကမထံကိုဒါမျိုးတို့ပွားများအားထုတ်နိုင်ပြီလို့ဝမ်းမြောက်တဲ့စိတ်ထားနဲ့ယနေ့ရှုရထောက်ခံမှုသဘောတကြီးလေးပါးတဲ့ကဝါရောတတ်ထောက်ခံမှုသဘောကိုရှုဝါသုံးသပ်မှုဒီမှာပဲနားကြအောင်စု